မရတဲ့အခါကြောက်သွားမယ်နော်ဒီတော့အဲ့ဒါမြတ်စွာဘုရားကမကောင်းမှုမှန်သမျှမပြုလုပ်ပါနဲ့ကောင်းမှုမှန်သမျှပြုလုပ်စီဘူးပါအဲ့ဒီမကောင်းမှုတွေရှောင်ပြီးတော့ကောင်းမှုတွေကိုဆောင်းနိုင်အောင်အခြေခံအားဖြင့်စိတ်ဖြူစင်အောင်ကြိုးစားပြီးမွေးမြူပါတဲ့စိတ်ထားဖြူဖွေးပါစေတဲ့ဟုတ်ကဲ့လား မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားပြောပြုတွေးလင်တတိရှင်ဆင်ခြင်းဉာဏ်ရှိသွားဟုတ်ကလားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားအဲ့ဒါနဲ့လုံလောက်ပလားဆိုတော့မလုံလောက်သေးဘူးပြောပြုတွေးလင် တတိရှင်ဆင်းခြင်းဉာဏ်ရှိသွားရှိရမပြောပါနဲ့အကျိုးမရှိရမလောက်ပါနဲ့အကျိုးမရှိဘူးလို့သဘောပေါက်ရမလောက်ပါနဲ့အကျိုးရှိမယ်လို့ဆင်ញင်စဉ်းစားမိပါပဲလောက်ပါပြောပါကြံတွေးပါဒီလိုမဟုတ်လားပြောပြုတွေးလင်တတိရှင်ဆင်ញင်ဉာဏ်ရှိသွား စိတ်ထားဖြောင့်မှန်ခွင့်လို့ရံသီခံမေတ္တာထားဖြောင့်မတ်တဲ့စိတ်ထားပါကောက်ကျစ်တဲ့စိတ်မထားပါနဲ့စိတ်ထားဖြူစင်ဖြောင့်မတ်ပါစေဟုတ်ကဲ့လားသူတော်ဘာအပြစ်ကိုခွင့်လွတ်နိုင်ပါစေခွင့်လွတ်တတ်ပါစေဟုတ်ကဲ့လားအဲ့ဒါလိုခွင့်လွတ်တတ်ဖို့ရအတွေ့သီးခံတတ်အောင်လေ့ကျင့်ပါဟုတ်လား ခန္တီစဆဲဆူငောင်းငန်းကိုစိတ်ပါအောင်ညှင်းမနှိပ်ဆဲပြုမှုချက်ကို အမြဲပြင်းထန်တုံ့မပြမဲ့သိခံရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်သိခန္ဓာမင်္ဂလာဟုတ်ကဲ့လားဒါကြောင့် စိတ်ထားပြောင်းမှန်ခွင့်လွတ်ရန်သီခံမေတ္တာထားသီခံတော့အောင်တ attva အများပေါ်မေတ္တာထားပါတ attva မှန်သမျှကျမ်းပါပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေတတ္တဝါဆိုတာလူရောနာရောမြမာရောတိရစ္ဆာန်ရောအပေဘုံသူဘယ်ဘုံသားရော အားလုံးရှိရှိသမျှတတ္တဝါတွေကိုယ်ဆင်းရဲတစီမရှိကြပါစေနဲ့စိတ်ဆင်းရဲတစီမရှိကြပါစေနဲ့ ချမ်းသာကြပါစေဆိုမေတ္တာထားပါအဲ့ဒါလို့မေတ္တာထားပြီဆိုလို့ရှိရင်သိခံနိုင်တယ်သိခံနိုင်ပြီဆိုရင်တော့ခွင့်လွတ်နိုင်တယ်ခွင့်လွတ်နိုင်ပြီဆိုရင်အလုံးအစင်ပြေပြီဟုတ်ကလားစိတ်ထားပြောင်းမှန်ခွင့်လွတ်ရန်သိခံမေတ္တာထားလုံးလာနှင့်ဇွဲမလျှော့ပဲအမြဲတင်တင်ထား လောကီရေးကိစ္စပဲဖြစ်စေလောကုတ္တရာရေးကိစ္စပဲဖြစ်စေစီးပွားရေးကိစ္စပဲဖြစ်စေပညာရေးကိစ္စပဲဖြစ်စေပဲကိစ္စမဆိုလုံလဝိရိယရော့ရဲ့အောင်မြင်မမလားဇွဲနဲ့ရဲ့အောင်မြင်မမလားဒါကြောင့်လုံလဝိရိယကြီးကြီးမာမာထားပြီးဇွဲတဏ္ဏနဲ့လုံရင်အဲ့ဒီအလုံးမအောင်မြင်တာရှိပါမလားလုံလနဲ့ဇွဲမလျှော့ပဲအမြဲတင်းတင်းထား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 နော်ဘာလို့မထဲတာတော့မမေးခြင်းဘူးလားမေးခြင်းလဲမေးပါမထဲခြင်းလို့မထဲတာဒီလိုတော့မဟုတ်ပါဘူးဘုန်းကြီးကတရားဟောရင်ဒီလိုပဲဟိုရောက်ဒီရောက်ရောက်သွားတာပါဇက်ကရောက်တာနှုတ်ကပါသွားတာပဲနော်အဖြောင်းမှန်ခွင့်လွတ်ရန်သိခံမေတ္တာထားစိတ်ထားဖြောင်းမှန် ခွင့်လွတ်ရန်သီခံမေတ္တာထားဘုရားရဲ့တရားတော်အကျဉ်းချုပ်အခြေခံပြီးတော့အဲ့ဒါတွေလိုက်နာကျင့်ကြံရင်ပညာရေးမှလည်းအောင်မြင်နိုင်တယ်စီးပွားရေးမှလည်းအောင်မြင်နိုင်တယ်လူမှုရေးမှလည်းအောင်မြင်နိုင်တယ် လောကုတ္တရာရေးမှလည်းအောင်မြင်နိုင်တယ်အုပ်ချုပ်ရေးမှလည်းအောင်မြင်နိုင်တယ်စီရေးစီရမှလည်းအောင်မြင်နိုင်တယ်ဘယ်အရေးမဆိုဒီအတိုင်းကျင့်ရင်မအောင်မြင်ဘူးလားအောင်မြင်နိုင်ပြီဟုတ်ကဲ့လားဒီအတိုင်းမကျင့်ဘူးဆိုလို့ရှိရင်တော့အောင်မြင်ဖို့မလွယ်ဘူးသေချာသလားသေချာပါဗျာ ဒါကြောင့်သဗ္ဗပပတာအကရဏမကောင်းမှုကုသမြမပြုလုပ်ခြင်းအပြစ်မကင်းတာတွေမလုပ်ပါနဲ့ကုသလတာဥပသမ္ပရာကောင်းမှုကုသမြပြည့်စုံစေခြင်းဟောပြည့်စုံအောင်စီဘူးပြုလုပ်ခြင်းသစိတ်တပရိယောဓပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည် ဗုဒ္ဓနာဘုရားရှင်တို့ဤသာသနာအဆုံးမတော်ပေသည်ဘုရားရှင်ရဲ့အဆုံးမတွေမကောင်းဘူးလားမမှန်ဘူးလားအဲ့ဒီအတိုင်းရှင်းရင်အကျိုးမများဘူးလားများသည်တဲ့အဲ့ထဲမှာစိတ်ဖြူရာဟာပဓာဏပင်ရင်အခြေခံပဲမဟုတ်လားဒါကြောင့်မြတ်စွာဘုရားသစိတ်တုတ်ဒေသနာတော်မှာ စိတ်ဖြူနိုင်အောင်မိမိစိတ်ကိုမိမိသိအောင်စစ်ဆေးပါလို့မြတ်စွာဘုရားမိန့်ကြတာလူတွေဟာတဲ့မိမိရုပ်ကိုတော့မိမိစစ်ဆေးကြပါတယ်တဲ့ပဂရိမှန်မြန်မာကြည့်ပြီးငါရုပ်ချောသလားမချောဘူးလားဝချံညင်းတင့်နေမှဲ့ပြောက်မှဲ့ကြောက်စသည်များရှိနေသလားမရှိဘူးလား တချို့များကြတော့လေကိုလုံးပေါ်မှန်ကြီးကြည့်ပြီးတော့ငါခန္ဓာကိုအချိုးစားကြသလားမကြဘူးလားမကြည့်ဘူးလားမစစ်ဆေးဘူးလားအဲတနှစ်ဘယ်နှခါလောက်စစ်ဆေးတော့အတနှစ်၃လေးခါလောက်မမြန်းလိုက်တာအမျိုးသမီးတွေကြတော့တနှစ်၃လေးခါလောက်ကပါမလားဒါဖြင့်တနှစ်ဘယ်နှခါလောက်တော့ အမရေအတွက်နိုင်ပါဗျာအဲဟုတ်တာပေါ့နော်ဘာကြောင့်လဲလို့ဆိုတော့နေရာတိုင်းသွားလေရာရာမှာလက်ပွေအိတ်ထဲမှန်ထဲ့သွားတာမဟုတ်လားမှန်ပါဗျာဘလို့ဖို့တော့စစ်ဆေးကိုဟုတ်ကဲ့လားငါဟာလူကြီးလို့ကောင်းရလားတော်ရလားလူကြီးလို့အမြင်မတော်ဘူးဆိုလို့ရှိရင်သူများတွေစိတ်နှလုံးစိတ်ထိခိုက်ကြရတော့မယ် ငါကြည်လို့သူများတွေစိတ်ကြည်နေကြည်လည်နေဆိုလို့ကျင်တော့ငါကုသိုလ်တိုးတာပဲဟုတ်တယ်မဟုတ်လားအဲ့ဒီသဘောနဲ့ခဏခဏကြည်ပြီးမပြင်းရဘူးလားမြင်ရတယ်အေးရုပ်သာပြင်းရတယ်တဲ့မြတ်စွာဘုရားကစိတ်ပြင်းမှုကြတော့မိတ်နေကြတယ်ဒါကြောင့်မလို့ရုပ်ကိုပဂရိမှန်မှကြည့်ပြီးတော့ပြင်းရသလိုစိတ်ကိုလည်းမြတ်စွာဘုရားရဲ့ တရားတော်ဒီဟုသောကြေးမုံမှန်ပြမှာကြည့်ပြီးတော့မိမိစိတ်ထဲမှာရှိနေတဲ့အငြိအကျေးတွေကိုပယ်ဆေးလျှော်ဆေးသုတ်သင်ပြကြပါတဲ့ဟုတ်ကဲ့လားဘုရားရှင်ရဲ့တရားတော်ကအပြစ်မရှိတာတွေပြုလုပ်ပါအပြစ်မရှိတာတွေရှောင်ပါအပြစ်မရှိတာတွေပြုလုပ်ပါအပြစ်ရှိတာတွေကို မပြုလုပ်ပါနဲ့ဒီလိုဆိုရဲမဟုတ်လားမှန်ပါဗျာ ဒါအပြစ်မရှိဘူးဆိုတာဘယ်လိုဟာလဲလို့ဆိုတော့မိမိသူတစ်ပါးဘသူကမှမထီပါတာဟာအပြစ်မရှိတာပဲမိမိသူတစ်ပါးတူထီပါနေနာစေတယ်ဆိုလို့ရှိရင်တော့ဒါဟာအပြစ်ရှိတာပဲဟုတ်တယ်မဟုတ်လားအဲ့တော့လောဘဒေါသမောဟစတဲ့စိတ်တွေစိတ်ညစ် စိတ်မဲတွေမိမိတဏ္ဍဝင်နေပြီဆိုလို့ရှိရင်တော့မိမိပြောတဲ့အပြောဆို ပြုလုပ်တဲ့အပြုအမူဟာ အပြစ်ရှိတာတွေဖြစ်မလားအပြစ်မရှိတာတွေဖြစ်မလားအပြစ်ရှိတာတွေပဲဖြစ်နေမယ်စိတ်တွေကညင်မဲနေသကိုဟုတ်တယ်မဟုတ်လားအပြစ်ရှိတာတွေပဲပြောမိမယ်အပြစ်ရှိတာတွေပဲလုပ်မိမယ်မိမိစိတ်ကဖြူစင်းနေပြီဆိုလို့ရှိရင်တော့အပြစ်မရှိတာတွေပဲပြောမိမယ်အပြစ်မရှိတာတွေပဲလုပ်မိမယ်ဒီလိုမဟုတ်လား အဲ့တော့မြတ်စွာဘုရားတရားတော်ကအဲ့ဒါလို့ညွှန်ကြားတဲ့အတိုင်းကာယအပြစ်မရှိတာတွေပဲလုပ်မိပြောမိအောင်ငါစိတ်ဟာဖြူစင်နေသလားညှဉ်းနှွမ်းနေသလားဆိုတာပြန်ပြီးတော့စစ်ဆေးပြီးတော့ကြည်ပါဒီလိုမဟုတ်လားအဲ့ဒါလို့များကြည်မိကြရဲ့လားမကြည်မိကြတာများသည်နော်မကြည်မိကြတာများသည်ဒါကြောင့်စစ်ဆေးကြည်ပါတဲ့ တန်ရှင်ကြည်လင်ကြေးမုံမြေဝဲတင့်သွင်းရူပလှမလကိုနေညာမရွေကြည်စစ်ဆေး၍ယင်ချေမဲ့ပြဝဲချံပေါင်းနှင့်ညင်ပြောက်တင်ဒိတ်ဖုအကျိတ်ကိုစေဒိတ်ပဲရှာပမာလာသူအမနာတရှင်းကြည်လင်တဲ့ပဂရိပြေမုံမှမြင်မှမိမိရဲ့ရုပ်အသွင်ကိုကြည့်ပြီးတော့ မိမိရဲ့ရုပ်အသွင်အစဉ်ပြေမပြေချိုးကြမကြမလှအလှမလှနဲ့တကွာဝက်ချံညင်းတင်းနေအဖူးအပိတ်ရှိမရှိသေးသေးချာချာကြည့်ပြီးတော့ရှိတယ်ဆိုလို့ရှိရင် ရှိတယ်အပြစ်တွေပပြောက်ပြီးတော့အစဉ်ပြေလှပအောင်ဆိုပြီးတော့ဆေးတို့ဆေးသိမ့်ဆေးဖို့ဆေးထုတ်ပြီးတော့ပယ်ရှားပြရသည်ဟုတ်တယ်မလားအဲ့ဒီလိုပဲတဲ့ တန်ရှင်ကြည်လင်ကြေးမုံမြင်ဝဲတင့်တွင်ရူပလှမလာကိုနေညမရွေကြည်စစ်စေ၍ရင်ချေးမဲ့ပြောင်းဝဲချံပေါင်းနှင့်ညင်းပြောက်တင်တိတ်ဖုအကျိတ်ကိုစေသိပ်ပဲရှာပမာလာတို့မြတ်ပြားဗုဒ္ဓဟောညွန်ပြသည့်ဓမ္မကြည်လင်ကြေးမုံမြင်ဝဲ မြတ်စွာဘုရားညွှန်ကြားတော်မူဟောတော်မူဆုံးမတော်မူသောတရားတော်ဒီဟုသောကျေးမုတ်မှန်ပြင်းဝဲမိမိရဲ့စိတ်အစဉ်ကိုတင်ကြည့်ပါတဲ့တရားတော်ကလောဘဒေါသမောဟဖြစ်နေရင်စိတ်ညစ်မဲ့တယ်စိတ်ညစ်မဲ့ပြီဆိုလို့ရှိရင်တော့နှုတ်တွေကလည်းမဲ့ကိုယ်ကလည်းမဲ့လို့မကောင်းမှုအကုသိုလ်တွေပဲများမှသိကြတဲ့ဒီလိုဆိုလို့ရှိရင်ဆင်းရဲတော့မဲ့လို့ဟောကြသည် မိမိစိတ်ကဖြူစင်တယ်ဆိုလို့ရှိရင်တော့ဖြူစင်တဲ့ကိုယ်မှုဖြူစင်တဲ့နှုတ်ပြောတွေဖြစ်တဲ့အတွက်ချမ်းသာဖို့များသည်လို့မိန့်ကြားထားသည်အဲ့တော့မိမိစိတ်အစဉ်မှာမဲမဲတဲ့စိတ်တွေလောဘဒေါသမောဟစတဲ့မဲတဲ့စိတ်တွေဖြစ်နေသလားတတ္တာအစရှိတဲ့ဖြူစင်တဲ့စိတ်တွေဖြစ်နေသလားဆိုတာစစ်ဆေးပါတဲ့တရားတော်ဒီဟုသောကြေးမုံမှန်ပြမှတင်းပြီးတော့စစ်ဆေးပါဟုတ်ကဲ့လား စစ်ဆေးလို့မလို့စိတ်ထဲမှာလောဘဒေါသမောဟအငြိအကျေးတွေ့ပြီဆိုရင်တော့ဘာလုပ်ရမလဲထိမ့်သိမ့်ထားလိုက်ပါဒီလိုမဟုတ်လားစိတ်ထဲမှာအဲ့ဒီအငြိအကျေးတွေထိမ့်သိမ့်ထားလိုက်ရမှာမဟုတ်လားဟောမှန်ပါဗျာတဲ့ဩဘာလုပ်ရမလဲတခါတခါငိုက်ငိုက်သွားတယ်နဲ့တူနော် နိုင်ဟဲ့သွားဘုရားမြတ်ဖျားဗုဒ္ဓဟောညွန်ပြသည့်ဓမ္မကြည်လင်ကြေးမုံပြင်ဝဲတင့်သွင်းမနာစိတ်အလှကိုနေညမရွေတင်စစ်စေလောနေရညရရွေးမနေနဲ့တဲ့အချိန်တိုင်းစက္ကန့်တိုင်းမိနစ်တိုင်းတတိယတိုင်းမိမိစိတ်ကိုမြတ်စွာဘုရားရဲ့ကြေးတရားတော်ဒီလိုကြေးမုံမှန်မြတ်မှတင်ပြီးစစ်စေပါ သင့်တွင်မနစိတ်လှကိုမနဆိုတာလဲစိတ်ပဲစိတ်ဆိုတာလဲစိတ်ပဲနော်သင်သွင်မနာစိတ်အလှကိုနေညမရွေတင်စစ်စေလောညစ်ကြေးကီလေတွေ့ခဲ့ပြီးသော6ထွေနီးဖြင့်ပျောက်စေလွဲ့မှမလက်မကြာတင့်ခန္ဓာသည်ချမ်းသာဘုံလိမ့်မှန်စွာသည်ဟိလားသဘောပေါက်ပြီလားအကုန်သဘောပေါက်သလား ဟုတ်ကဲ့လားဒါဖြင့်6ထွေနီးဖြင့်ဆိုတာဘာလဲအာယုံ6ပါးဓဝရ6ဘုံတော့မဟုတ်ဘူးလားအဓဝရ6ဘုံအာယုံ6ပါးပြီးတော့ဟောပါတယ်အိယာလန်နိုးတယ်နော် 6ထွေနီးဖြင့်ဆိုတာဒီထဲမှာထဲမထားဘူးမဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံမုံကောင်းအာယုံဒီနုလုံးပတိဉာဏ်ချိန်နှိလောပုဗ္ဗိမေတ္တာသမထာနှင့်ပွားရာဝိပါဏိ600တွင် သင့်မြတ်ရာသုံးဖြူစိတ်ဖုံးမိတလုံးချမ်းသာလိမ့်မည်ဒီဘာလို့ထဲမထားလဲဆိုတော့မေ့သွားလို့နော်မေ့သွားလို့လူရင်းပြောပြမလဲစိတ်ထဲမှာလောဘဒေါသမောဟအငြင်မဲတွေဝင်နေပြီဆိုရင်အဲ့ဒီအငြင်မဲတွေကိုနီး6ပါးနဲ့လျှော်စေပြပါတဲ့ ပထမနည်းကဘာလဲဆိုတော့စိတ်အငြင်းမဲဖြစ်เสียအာယုံနဲ့မကြုံမတွေ့အောင်နေပါတဲ့ဒေါသဖြစ်ရင်ဒေါသဖြစ်เสียအာယုံနဲ့မကြုံမတွေ့အောင်နေလောဘဖြစ်ရင်လောဘဖြစ်เสียအာယုံနဲ့မကြုံမတွေ့အောင်နေအဲ့ဒါပြောတာမကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုံဒီ စိတ်အငြင်းမဲ့လောဘဖြစ်နေရင်ဒေါသဖြစ်နေရင်လောဘဖြစ်စရာဒေါသဖြစ်စရာအာယုံကိုခွာလိုက်ပြီးတော့ဖရာအာယုံတရားအာယုံတန်ခါအာယုံအာယုံပြုပါမိမိပြုတဲ့ဒါနကုသိုလ်တွေအာယုံပြုပါမိမိစောင့်တည်တဲ့သီလကုသိုလ်တွေအာယုံပြုပါမိမိပွားများအထောက်တဲ့ဘာဝနာတွေ ကုသိုလ်တွေအာယုံပြုပါမိမိပြုလုပ်ထားတဲ့ရရေးရွာရေးလူမှုရေးကိစ္စတွေအာယုံပြုပါအဲ့ဒါလိုအာယုံပြောင်းပေးလိုက်လို့ရှိရင်အငြင်းအမဲတွေစင်ကြဲသွားသည်ပြောင်းလေဖုံမုံကောင်းအာယုံသည်နုလုံပတိညာချိန်ညိလောအနုလုံပတိလုံအဖမ်းမအပြမြန်းစင်ញင်စဉ်းစားပြီးတော့ဒီဒေါသကိုပယ်ပါတဲ့ဒေါသရဲ့အပြစ်တွေစင်ញင်စဉ်းစား အခုဖြစ်နေတဲ့ဒေါသဖြစ်เสียအာယုံဟာတကယ်ဒေါသဖြစ်ထိုက်သလားဒေါသဖြစ်ခြင်းကြောင့်ဘ ᱹ သူအကျိုးရုပ်မလဲဘ ᱹ သူအကျိုးများမလဲစသည်အပြားများလှန်လှန်ဆင်ញင်စဉ်းစားပြီးတော့ယောနိသောမနတိကာရတင့်တယ်အောင်နှလုံးသွင်းပြီးတော့ပယ်ရှားလိုက်လို့ရှိရင်ဒီဒေါသအငြိအကျေးပျောက်သွားကြရောတဲ့ထို့အတူလောဘအစိုက်တဲ့အငြိအကျေးတွေလည်းဒီလိုပဲ အကျေရရဖမ်းမအနုလုံးပฏิလုံးစင်ရင်စဉ်းစားပြီးတင့်တယ်အောင်နှလုံးသွင်းလိုက်လို့ရှိရဲ့အငြိအကျေပျောက်သွားသည်တဲ့ဒါပြောတာနုလုံးပတိဉာဏ်ချိန်ညှိလို့ပို့ပြီးမေတ္တာမေတ္တာပွားပေးပါတဲ့တတ္တဝါများပေါ်မေတ္တာပွားလိုက်လေဆိုလို့ရှိရင်လည်းမိမိတဏ္ဍာမှာမဲနေတဲ့စိတ်တွေပျောက်သွားပြီးတော့ဖြူစင်တဲ့မေတ္တာစိတ်ပဲဖြစ်လာမယ် ပို့ပြီးမေတ္တာသမထနဲ့သမထဘာဝနာပွားပေးပါတဲ့သမထဘာဝနာပွားလို့စိတ်ကလေးတည်ငြိမ်သွားရင်လည်းပဲဖြူစင်တဲ့စိတ်တွေဖြစ်လာမယ်ညင်မဲ့တဲ့စိတ်တွေပျောက်သွားမယ်ပို့ပြီးမေတ္တာသမထနဲ့ပွားရာဝိပါဝိပဿနာပွားပြီးရင်လည်းပဲစိတ်အငြင်းမဲ့တွေပျောက်သွားတာပါပဲတဲ့လောဘဒေါသမောဟဒီတရားတွေပျောက်သွားတာပဲတဲ့ပွားရာဝိပါနိ၆ရတွင် သင့်မြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်အဲ့ဒါနိ6ပါနားလည်ပြီလားအဲနောက်ပိုင်းကမလုပ်ဘူးဆရာတော်ပြောတာမြန်လွန်းတယ်ဖေတပည့်တော်တို့အကုန်မမှတ်တတ်ဘူးဒီလိုဖြစ်နေပုံညာဟုတ်လားဘာကြောင့်လဲဆိုတော့ဘုန်းကြီးကဒါပြောဖို့ကရည်ရွယ်တာမဟုတ်တဲ့အတွက်ကဲဒီဆောင်မုတ်တော်ဘုန်းကြီးဖြည်းဖြည်းချပေးမယ်နှခေါက်နောက်ကလိုက်ရေး ရေအမြန်ရေမြန်တဲ့လူရမယ်နော်မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ ပြောင်းလေဖုံမုံကောင်းအာယုန်တိနုလုံပတိဉာဏ်ချိန်ညှိလော့ပို့ပြီးမေတ္တာသမထာနှင့်ပွာရာဝိပါနိ၆ရတွင် သင်မြတ်ရာသို့ဖြူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်သည်မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညင်မျိုးစုံ မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံမုံကောင်းအာယုန်ဒီနုလုံးပတိဉာဏ်ချိန်ညှိလော့ပို့ပြီးမေတ္တာသမထာနှင့် ပွားရာဝိပါနိ6ရတွင်သင်မြတ်ရာသုံးဖြူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်သည်ဤလင်ခြင်းမုံမြင်ဝဲတင့်တွင်ရူပလှမလကို နိညာမရွေကြည်စစ်စေ၍ယင်ချေမဲ့ပြောင်းဝက်ချံပေါင်းနှင့်ညင်းပြောက်တင်းတိတ်ခုအကျိတ်ကိုစေသိပ်ပဲရှားပမာလာတို့မြတ်ပြားဗုဒ္ဓဟောညွန်ပြသည့်ဓမ္မကြည်လင်ကျေမုံပြင်ဝဲတင့်သွင်းမနာစိတ်လှကိုနိညာမရွေတင်စစ်စေလော့ညစ်ကြေးကိလေတွေ့ခဲ့ပေသော6ထွေနီးဖြင့်ပြောက်စေလွဲ့မှ မလက်မကြားသင်္ခန္ဓာသည် ချမ်းသာဖုံးလိမ့်မှန်စွာသည်မဲသည့်စိတ်ကိုဖြူစေလိုသောထုထိုးအာယုန်ညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုန်ဤနုလုံပတိညာချိန်နှီလောပုဗ္ဗိမေတ္တာသမထာနှင့် ပွားရာဝိပါနေ6ရတွင်သင့်မြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်တည် ဒီတော့အဲ့ဒီစိတ်အညစ်မဲတွေဘာလို့ပယ်ရှားဖို့လိုသလဲလို့ဆိုတော့ဒီစိတ်အညစ်မဲတွေဟာကိလေသာတွေဖြစ်လို့တဲ့လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စစတဲ့လူကျင်တတ်မဲ့တဲ့စိတ်စိတ်ဆိုးစိတ်ပြတ်တဲ့စိတ်အမှန်တထဲမှာဒီစိတ်အညစ်မဲတွေဝင်လာပြီဆိုလို့ရှိရင်ဖြူစင်တဲ့စိတ်လည်းပဲညင်နွမ်းသွားရောညင်နွမ်းပြီဆိုလို့ရှိရင်လည်းဆင်းရဲရောဒီလိုမဟုတ်လား ဒါကြောင့်လူကိုပူလောင်စေတတ်နှိပ်စက်တတ်ဆင်းရဲစေတတ်ညှဉ်းနှွမ်းစေတတ်လို့ဒီစိတ်တွေကိုကိလေသာလို့ခေါ်သည်ဟုတ်ပြီလားရှင်းရဲ့လားဘာကြောင့်ကိလေသာလို့ခေါ်သလဲလူကိုပူလောင်စေတတ်တယ်ဟုတ်တယ်မလားမမြိုက်ဘူးလားမြိုက်တယ်နော်နှိပ်စက်တတ်တယ် လောဘရဲ့အနှိမ့်ဆက်လဲခံနေရတာပဲဒေါသရဲ့အနှိမ့်ဆက်လဲခံနေရတာပဲမာနရဲ့အနှိမ့်ဆက်လဲခံနေရတာပဲဆင်းရဲတယ်ပေါ့ဟုတ်တယ်မလားနှိမ့်ဆက်တာဆင်းရဲစေတတ်လို့ညှဉ်းနှံစေတတ်လို့ကိလေသာလို့ခေါ်သည်မိမိကိညာတ attva ကို ပြာပါလိုက်စုပူလောင်စေတတ်နှိမ့်ဆက်တတ်၍ထထညစ်ပေပြုရလေဆယ်တွေကိလေသာရလား ကဲညာပြမိတခါအဲကဲစာရွက်ပြန်ကြည့်မိမိဂိညာတတဝါကိုပြာပါလိုက်စုပူလောင်စေတနှိပ်စက်တ၍ထထညစ်ပေပြုရလေဆယ်တွေကိလေသာဆိုဆေမကဘသူလဲဆိုတော့လောလောဘလိုခြင်းတတ်မဲ့တဲ့စိတ်ဟုတ်ကဲ့လား ဒေါဒေါသစိတ်ဆိုးစိတ်ပြတဲ့စိတ်မောမောဟအမှန်တဘာဝမသိတဲ့စိတ်မာမာနာမောက်မွာထောင်လွှားတဲ့စိတ်ဟုတ်ပြီလားဒိဋ္ဌိဒိဋ္ဌိအသိအမြင်မှားအယူမှားတဲ့စိတ်ဟုတ်ပြီလားနောက်တစ်ခုကပါတော့ဝီလာပိလာဝီဝိဇရာကပါတော့ဝိသိကိစ္စယုံမှတန်တရားဖြစ်နေတာ ရားစစ်ဘုရားမှာဟုတ်မဟုတ်ရဲ့လားတရားစစ်တရားမှာဟုတ်မဟုတ်ရဲ့လားသံဃာစစ်သံဃာမှာဟုတ်မဟုတ်ရဲ့လားဒီဘုရားတရားသံဃာယရဏသုံးပါးကိုယုံကြည်ကိုယ်ဝယ်စိတ်ကချင်းကြောင့်အကျိုးရမှရနိုင်ပါမလားလို့သံဃာဖြစ်တာဟုတ်လားနော်အဲ့ဒါဝိသိကိစ္စထိဆိုတာထိဏမိတ်တာလို့ခေါ်သည်စိတ်စေတသိက်လေးလံထိုင်မိုင်းနေတာ စိတ်စိတ်တသိလေးလံထိုင်မိုင်းတယ်ဆိုတာလေးလံထိုင်မိုင်းလာရင်ငိုက်မလာဘူးလားအခုဘယ်နှစ်ယောက်ငိုက်ပလဲမငိုက်သေးဘူးလားသိကြလားတရားမှာစိတ်ဆိုင်ရင်တော့မငိုက်ပါဘူးစိတ်မဆိုင်ရင်တော့အဲမဆိုင်တဲ့ပုဂ္ဂိုလ်မပါဘူးလားတရားတော်၌စိတ်မဆိုင်အဖွာခေါင်းငိုက်ဆိုင်ဟုတ်ကလား ကောင်းငိုက်ဆိုင်နဲ့အဖွာရဲ့ကျမ်းနဲ့နဘူးလက်ထမယ်ကျမ်းနဲ့နဘူးလက်ထတာတွေ့ဘူးရလားမင်းခုနကလူပြန်ကြည့်ပါလားဟုတ်ကလားလက်ထပေမဲ့ကိစ္စမရှိငါနဘူးမှာပါဤဘယ်နှစ်ယောက်လက်ထပလဲဘယ်မှထသေးဘူးနော်အဲ့ဒါထိဏမေဒခေါ်တယ် နောက်တစ်ခုကဥဒိစ္စကုတ်ကုတ်စဥဒိစ္စစိတ်ပြန်လွေခြင်းကုတ်ကုတ်စဆိုတာနောင်တပူပန်ခြင်းနဲ့အဲ့ဒါလည်းပဲကိလေသာစိတ်လောင်တဲ့စိတ်ပူတဲ့စိတ်နှိမ့်ဆက်တဲ့စိတ်ပဲတဲ့စိတ်တွေဟိုပြန်ဒီပြန်ဟိုလွင်ဒီလွင်စိတ်တွေမငြိမ်မသက်ဖြစ်နေပြီဆိုဆင်းရဲလားချမ်းသာလားဆင်းရဲတယ်လောင်နေတာပဲနောက်နုတ္တပဆိုတာအနုတ္တပအနုတ္တပဆိုတာမကောင်းမှုပြုလို့ကမှမကြောက်တာမကောင်းမှုရဲဝံပြုလုပ်တယ်နော် အဟိရိကဆိုတာမကောင်းမှုပြုလို့ရမှာမရှက်တာကောင်းမှုကုသိုလ်ပြုလို့ရမှာတော့ရှက်တယ်ဒါနပြုရမှာလည်းရှက်တယ်သီလစောင့်တည်ရမှာလည်းရှက်တယ်တရားနာရမှာလည်းရှက်တယ်နော်မကောင်းမှုဆိုဘာမှမဆိုလှုပ်ရဲတယ်သူမှမကြောက်ဘူးလမ်းဘေးကကန်ထဲမှာလည်းပဲလမ်းကံဘေးကလမ်းပေါ်ကလူတွေကတက်တက်သွားကိုကငမရတဲ့ကြီးနဲ့ဟုတ်ကဲ့လားမိတ်မကြီးထိုင်လို့အဲ့ဒါရှက်လို့လားမရှက်လို့လား ပါလောက်တာမရှိတာဟုတ်တယ်ပြုလို့မှမရှိတာဘာခေါ်လဲအာဟိရိကအာဟိရိကမရှိစိတ်မကြောက်စိတ်မရှက်စိတ်ရှိရင်မကောင်းမှုလုပ်တာပဲကြောက်စိတ်ရှက်စိတ်ရှိရင်မကောင်းမှုမလုပ်တော့ဘူးဟုတ်ကဲ့လားအဲဒီစိတ်ကကြောက်เสียမကောင်းဘူးလားဟုတ်တယ်မကြောက်စိတ်မရှက်စိတ်အနုတ္တပနဲ့အာဟိရိက အဲ့ဒါကိလေသာ7ပါးပဲတဲ့တခြားလဲဒီလိုသူကိုပူလောင်စေတတ်နှိပ်စက်တတ်တဲ့သဘောရှိတဲ့စိတ်အငြင်းမဲ့စိတ်ဆိုးစိတ်မိုက်မှန်သမျှဟာကိလေသာကြီးပဲဟုတ်ကဲ့လားအဲ့ဒီကိလေသာကအဆင့်30ရှိတယ်ပထမဆုံးကအကြမ်းတမ်းဆုံးအဆင့်ဒုတိယကအလေအလတ်အဆင့်တတိယကအနုညံ့အသိမွေဆုံးအဆင့် အကျဉ်းတန်လုံးအဆင့်ကိုဝိတိတ်ကမကိလေသာခေါ်တယ်အလဲအလတ်ဆင့်ကိုပရိယုဌာဏကိလေသာခေါ်တယ်အနုညာနုညာဆုံးသိမ်ဝေဆုံးအဆင့်ကိုအနုတ္တိယကိလေသာလို့ခေါ်တယ်ဝိတိတ်ကမဆိုတာဘာအဓိပ္ပာယ်ရှိသလဲဆိုတော့ကိုလွန်ကျူးခြင်းနှုတ်လွန်ကျူးခြင်းဟုတ်ကဲ့လားဝိတိတ်ကမဆိုတာဘာလဲကိုလွန်ကျူးခြင်းဆိုတော့တ attva ရဲ့အတ္တတ္တေကိုလွန်ကျူးတာမဟုတ်လား သူတို့ဘာပစ္စည်းမတရားယူတယ်ကိုလွန်ကျူးတာပဲမဟုတ်လားကာမဂုဏ်တွေမှာဖောက်ဖောက်ပြန်ပြန်ကျင့်တယ်ကိုလွန်ကျူးတာပဲမဟုတ်လားလိမ်ပြောတယ်ကိုလွန်ကျူးတာပဲမဟုတ်လားဒုက္ခပါလားဘယ်နဲ့ဟမ်ဟုတ်ကလားတရားတကာကြီးတွေကတော့ခောက်တယ်ဆိုပါလားဘယ်သူကအမှန်ယူရမလို့ဟမ် ဒကမတွေကမှန်သွားပြီတဲ့ဒကာကြီးတွေမှားသွားပြီနော်ဒီတော့လိန်ပြောတယ်ဆိုတာနှုတ်လွန်ကျူးတာဟုတ်ကဲ့လားအယက်သေးသာတောက်စားတယ်ဆိုတာပါဇက်နဲ့တောက်တာဖြစ်တဲ့အတွက်နှုတ်လွန်ကျူးတာဟမ်ဟောပါဇက်နဲ့တောက်တာမဟုတ်လားပါဇက်နဲ့တောက်တာမဟုတ်ဘူးလား အဲပါးစပ်နဲ့တောက်တာဆိုတော့နှုတ်လွန်ကြည့်တာမဟုတ်ဘူးလားအေးဟုတ်တယ်တဲ့နှုတ်လွန်ကြည့်တာတဲ့ဟမ်ကိုလွန်ကြည့်တာဘာဖြစ်လို့တော့အလောက်မို့လို့အပြောမဟုတ်လို့ပေါ့ဟုတ်တယ်မလားအပြောကိုနှုတ်ဝစီကံလို့ပြောတာမဟုတ်လားအလောက်ကိုကိုကာယကံလို့ပြောတာမဟုတ်လားအဲ့တော့အရေးတောက်တယ်ဆိုတာ အပြောလားအလုတ်လားအလုတ်မို့လို့ရိုင်းတိုင်းရိုင်းတိုင်းနဲ့ဖြစ်နေတာပေါ့ဟုတ်လားတခါတည်းကလေးသက်လေးခွက်တိုင်းနေလို့မတော်ကာလမို့ဆိုတလားလုံးပြအောင်သွားတာတယောက်တည်းနဲ့ဟုတ်လားအဲ့ဒါအလုတ်လားပြောလားအဲအလုတ်ဆိုတော့ကိုလွန်ကျူးတာလားနှုတ်လွန်ကျူးတာလားကိုလွန်ကျူးတာဟုတ်ကဲ့လားအဲ့ဒါလိုလွန်ကျူးတာမှန်သမျှကိုဝီတိတ်တမကိလေသာခေါ်သည် ဟုတ်ကဲ့လားအမှန်တော့ကိုလွန်ကျူးမှုနှုတ်လွန်ကျူးမှုကတော့ကိလေသာမဟုတ်ဘူးအဲ့ဒီကိုလွန်ကျူးနှုတ်လွန်ကျူးကို ဖြစ်စေတဲ့ကိလေသာကိုအဲ့ဒီကိုလွန်ကျူးနှုတ်လွန်ကျူးပေါ်မှာတင်စားပြီးတော့ကိုလွန်ကျူးမှုနှုတ်လွန်ကျူးမှုကိုဝိတိတ်ကမကိလေသာလို့ခေါ်လိုက်တာဟုတ်ကဲ့လားအဲ့တော့တော်တော်ကြမ်းလန်းမလာဘူးလားအလုံးနဲ့အပြောပေါ်အထိပေါ်ထွက်လာပြီဆိုတော့ဒီကိလေသာအမှန်တန်ကြမ်းတမ်းလို့ပေါ့ ဒါကြောင့်ကိုနှုတ်နှဝလွန်ကျူးကဝိတိတ်ကမကိလေသာစိတ်တွင်ထကြွဖြစ်ပေါ်ကပရိယုဌာဏကိလေသာကိုယ်ကလည်းမလုပ်သေးဘူးစိတ်နှုတ်ကလည်းမပြောသေးဘူးစိတ်ထဲမှာတော့ဒီကိလေသာဖြစ်နေတယ်စိတ်ထဲမှာဘာကိလေသာတဲ့တော့ဘယ်လိုဟာလဲ စိတ်ထဲတွင်ဖြစ်နေတာဒါကြောင့်စိတ်တွင်ထားကြွားဖြစ်ပေါ်ကပရိယုဌာဏကိလေသာနောက်တစ်ခုကအနုတ္တယကိလေသာမဲ့မပယ်ရစင်ကိန်းကအနုတ္တယကိလေသာစင်ကိန်းဆိုတာအနုတ္တယရဲ့ဘာသာပြန်အနုအစင်တရားကိန်းနဲ့အနုတ္တယအစင်ကိန်းနဲ့ အစဉ်ကိန်းတယ်ဆိုတာအမြဲတ attva ရဲ့ဘာနာမှာရှိနေတာပြောတာဒီကိလေသာဘုရားရှိခိုးလို့လည်းဒီကိလေသာတ attva ရဲ့ဘာနာရှိနေတယ်တရားအထုတ်တဲ့ယောဂီရဲ့တဏ္ဍာမှာလည်းပဲတိတ်မျက်စိကြီးမှိတ်ပြီးတရားရှုမှတ်နေလဲဒီကိလေသာကရှိနေတာပဲတရားဟောတဲ့ဘုန်းကြီးရဲ့တဏ္ဍာမှာလည်းတရားတွေဒါဟောနေတဲ့ဒီကိလေသာကရှိနေတာပဲဒါနပြုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းဒီကိလေသာကရှိနေတာပဲ ဒါအမြဲတမ်းရှိနေတယ်သို့တော့မာအနေနဲ့ရှိတာလဲလို့ဆိုတော့ကိလေသာဖြစ်စေတတ်တဲ့မျိုးစေ့တတ္တိအနေနဲ့ရှိနေတာထင်းထင်းရှားရှားထပြီးလောဘဖြစ်တာတော့မဟုတ်ဘူးထင်းထင်းရှားရှားထပြီးဒေါသဖြစ်တာတော့မဟုတ်ဘူးအကြောင်းတိုက်ဆိုင်လာလို့ရှိရင်လောဘဖြစ်စေတဲ့ကိလေသာတတ္တိမျိုးစေ့အကြောင်းတိုက်ဆိုင်လာရင်ဒေါသဖြစ်စေတဲ့ကိလေသာတတ္တိမျိုးစေ့ အဲ့ဒါလေးဟာအမြဲရှိနေတယ်အစမတင်သန္တရာကလေးကရုပ်အစဉ်နာအစဉ်ဖြစ်ပေါ်လာပြီဆိုတဲ့ကအဲ့ဒီရုပ်အစဉ်နာအစဉ်မှာဝင်ပြီးကိန်းလာတဲ့ဒီကိလေသာတတ္တိလေးရှိလာတယ်သူဟာကိလေသာတတ္တိကိလေသာမျိုးစေ့သူ့ကိုအနုတ္တယအစဉ်ကိန်းအမြဲရှိရလို့ခေါ်တယ်ဟုတ်ကဲ့လားအခုတခါကြီးတွေတရားနာနေတဲ့အခါကျတော့ဒေါသထွက်ရလားမထွက်ဘူးနော် ဒါပေမဲ့လို့လဲအိမ်ပြန်သွားလိုက်လို့မို့လို့အိမ်တကားပိတ်ထားပြီအိမ်ကလူကဂိုင်းတလောက်တောင်အကြာကြီးတရားနေတာမစောင့်နိုင်ဘူးဆိုပြီးတကားဖွင့်မပေးဘဲနဲ့အိတ်နေပြီဆိုလို့ရှိရင်မနှိုးဘူးလားနှိုးတော့လည်းမနှိုးဘူးမနှိုးတော့တကားဖွင့်မပေးဘူးအဲ့တော့စိတ်แท้ဘယ်လိုဖြစ်လားဟောတကားဝထိုင်မှိုင်းမှလား တထုံထုံနဲ့အတူဟိုကလည်းမနှိုးမနှိုးတော့ဖွင့်မပွေဖွင့်မပေးလေဒေါသကထွက်လေမဟုတ်ပေဘူးလားဟုတ်ပါတယ်ခင်ဗျာကဲဒါဖြင့်အခုတရားနာနေတော့မှတရားရီရဲ့သာနာမှာဒေါသရှိသလားမရှိပါဘူးခင်ဗျာအော်ဒီလိုဆိုဒေါသပယ်ပြီးပြီပေါ့ဟမ်ပယ်ပြီးဗလားတေချာစင်းများကြည့်ပါဦးပယ်ပြီးဗလား မပယ်ရသေးလို့ပဲအကြောင်းပေါ်လာတော့ဒီဒေါသထွက်တာမဟုတ်လားပယ်ပြီးရင်တော့ထွက်ပါမလားဒါကြောင့်မဲ့ညာနဲ့မပယ်ရသေးသမျှတတ္တဝါရဲ့တဏ္ဍမှာအစဉ်ရှိနေတယ်လို့ပြောတာမဲ့ညာနဲ့လုံးဝပယ်ပြီးလိုက်ပြီဆိုရင်တော့ဘယ်တော့မှဒေါသမထွက်တော့ဘူးဟုတ်ကဲ့လားမဲ့ညာနဲ့မပယ်ရသေးသမျှတတ္တဝါရဲ့တဏ္ဍမှာကိလေသာတတ္တိမျိုးစေ့အနေနဲ့ရှိနေတယ် ကိလေသာတတ္တိကိုအနုတ္တရာလို့ခေါ်သည်အဲဒါကြောင့်မဲ့မပယ်ရစင်ကိန်းကအနုတ္တရာကိလေသာဟုတ်ကဲ့လားဟုတ်ပါဗျာ။အဲဘုန်းကြီးတို့ခုတရားတွေဟောနေတာမြတ်စွာဘုရားရဲ့တရားတော်တွေမဟုတ်လား။လောဘငြိမ်းချောင်းဒေါသငြိမ်းချောင်းမောဟငြိမ်းချောင်းတရားတွေဟောနေတာမဟုတ်လား။သိကြမသိကြဘူးလား။ဒါဖြင့်ဘုန်းကြီးသာနာမှာလောဘပယ်ပြီးပြီလား။ မဲဘယ်လိုလုပ်သိတော့ဘယ်လိုလုပ်သိတော့ gain ဘယ်လိုလုပ်သိတော့လောဘပယ်ပြီးမလားမပယ်ရသေးဘူးလားဆိုတာစမ်းမကြည့်ခြင်းဘူးလားစမ်းကြည့်ရင်ငွေတသိန်းလောက်လှူကြည့်ပါလားမဟုတ်လားပယ်ပြီးဘာမပယ်ရပဲတူလားသိတော့နော်အဲ့ဒါလို့ကုသိုလ်လုပ်ငန်းတွေလုပ်နေတဲ့အခိုင်မှာလည်းပဲ ကိလေသာတတ္တိမျိုးစိတ်အနေနဲ့ရှိနေတာကိုအနုတ္တယကိလေသာဟုတ်တယ်မလားအဲ့ဒီအနုတ္တယကိလေသာကိုတော့ဘယ်သူကမှပယ်နိုင်တယ်လဲဆိုတော့မဲ့ညာကမှပယ်သနိုင်တယ်သောတပတ္တိမဲ့ညာတဂရဂမိမဲ့ညာအနာဂမိမဲ့ညာအရဟတမဲ့ညာအဲ့ဒီမဲ့ညာတွေကမှပယ်သနိုင်တယ်ဒါကြောင့်ဒီနေရာမှာမဲ့မပယ်ရစင်ကိန်းကအနုတ္တယကိလေသာနားလည်ပြီလား30နော် အသိမွေဆုံးအဆင့်ကနေပြီးပြန်ကြည့်မယ်ဆိုပထမကကိလေသာကိုဖြစ်စေတတ်တဲ့လောဘထဖြစ်စေတတ်တဲ့ဒေါသထဖြစ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့အနုတ္တယကိလေသာအဲ့ဒီတတ္တိမျိုးစေ့ရှိနေတဲ့အတွက်ပဲအာယုန်နဲ့တိုက်ဆိုင်ရလို့အကြောင်းပေါ်လာတဲ့လောဘထဖြစ်ပြီးဒေါသထဖြစ်ပြီးစိတ်ထဲတယ်ဘာကိလေသာတော့ပရိယုဌာဏကိလေသာဟုတ်ပြီလား ကိုင်းစိတ်แท้တယ်မနေဘူးနှုတ်ကပြောလိုက်ဆိုလိုက်ပြီဘာကိလေသာလဲဝိတိကမကိလေသာလက်ကလည်းထိုးလိုက်ကြိတ်လိုက်ပြီဘာကိလေသာလဲသုံးစင်းမှတ်မိဗလားဟုတ်ကဲ့လားကိုနှုတ်နှဝလွန်ကျူးကဝိတိတ်ကမကိလေသာစိတ်တင်ထကြဖြစ်ပေါ်ကပရိယုဌာဏကိလေသာ မဲ့မပယ်ရစင်ကိန်းကအနုတယကိလေသာသဘောပေါက်လားဆိုလွန်ကျူးကိလေသာခေါ်တဲ့ကိုနှုတ်လွန်ကျူးမှုကိုတော့ဘာနဲ့ပယ်ရမလဲဆိုတော့ကိုနဲ့နှုတ်ကိုမလွန်ကျူးမိအောင်စောင့်စည်းထိမ့်သိမ့်လိုက်ရင်မပယ်နိုင်ဘူးလားသူမြတ်ပစ္စည်းခိုးရင်မခိုးပဲစောင့်စည်းထိမ့်သိမ့်လိုက်ရင်ဝိတိတ်ကမဖြစ်သေးလား တတ္တဝါရဲ့အသက်သချနာမတတ်ဖဲဆောင်ရှောင်ရင်လိုက်ဆောင်သည်ထိမ့်သိမ့်လိုက်လို့ရှိရဲ့ဝိတိတ်ကမဖြစ်သေးလားမဖြစ်တော့ဘူးဒီတော့အဲ့ဒီဝိတိတ်ကမလွန်ကျူးကိလေသာကိုပယ်ရှားဖို့ရာဆိုတာဆောင်စည်းထိမ့်သိမ့်ခြင်းဖြင့်မပယ်ရှားနိုင်ဘူးလားပယ်ရှားနိုင်တယ်အဲ့ဒီဆောင်စည်းထိမ့်သိမ့်ခြင်းဆိုတာဘာလဲဆိုတော့သီလဟုတ်ကဲ့လား အဲ့တော့သီလဆောင်စည်းထိမ့်သိမ်းခြင်းအပြင်ဝိတိတ်ကမကိလေသာမကျွလွန်မလွန်ကျိုးမိအောင်မပယ်ရှားနိုင်မေဘူးလားဒါကြောင့်ဝိတိတ်ကမကိလေသာကို သီလနဲ့ပယ်ရမည်လွန်ကျူးကိလေသာကို သီလနဲ့ပယ်ရမည်စိတ်ထဲတင်ထားပြီးလောဘဖြစ်နေတယ်စိတ်ထဲတင်ထားပြီးဒေါသဖြစ်နေတယ်မာနဖြစ်နေတယ်စသည်ဖြင့်စိတ်ထဲတင်ဖြစ်နေတဲ့ကိလေသာကိုတော့သမာဓိနဲ့ပယ်သမာဓိဆိုတာစိတ်တည်ငြိမ်နေတာ ဟုတ်ကလားတမာရီဆိုတာဘာလဲအာယုံတစ်ခုတည်းမှာစိတ်ကစိုက်တည်ငြိမ်ပြီဆိုလို့ရှိရင်လောဘကောဖြစ်အောင်မလားဒေါသကောဖြစ်အောင်မလားမာနတေကောဖြစ်အောင်မလားမဖြစ်တော့ဘူးဒီတော့စိတ်ထဲတွင်ထားကြဖြစ်ပေါ်ရတဲ့ကိလေသာကိုစိတ်တည်ငြိမ်အောင်လေ့ကျင့်လိုက်ခြင်းအပြင်စိတ်တည်ငြိမ်သွားတဲ့အခါမှာဒီကိလေသာမပယ်နိုင်ဘူးလားဒါကြောင့်ပရိယုဌာဏထားကြကိလေသာကိုသမာဓိနဲ့ပယ်နော် နောက်တတ္တဝရဲ့တဏ္ဍာမှာအစဉ်ကိန်းနေတဲ့အနုတ္တယကိလေသာကိုတော့ဘာနဲ့မှပယ်နိုင်တယ်လို့ဘုန်းကြီးအခုနပြောခဲ့သလဲမဲ့ညာမဲ့ပညာနဲ့မှပယ်နိုင်သည်ဟုတ်ကဲ့လားမဲ့ညာမဲ့ပညာနဲ့မှပယ်နိုင်ပြီဒီနေရာမှာအနုတ္တယကနှစ်နှစ်မျိုးရှိတယ်တန်တနာအနုတ္တယအာရမဏအနုတ္တယလို့အဲ့ဒါခွဲပြောနေဖို့အချိန်မရှိဘူး ဒီမှာတန်တာနာနုတ္တိယတက်တက်ပဲပြောတန်တာနာဆိုတာရုပ်အစဉ်နာအစဉ်ကိုတန်တာနာခေါ်တယ်အနုတ္တိယဆိုတာဝင်ပြီးကိန်းနေတည်ရှိနေတာတန်တာနာနုတ္တိယဆိုတာရုပ်အစဉ်နာအစဉ်စဖြစ်ကြတဲ့ကရုပ်အဲ့ဒီရုပ်အစဉ်နာအစဉ်မှာကိလေသာတတ္တိမျိုးစေ့အနေနဲ့အစဉ်အမြဲရှိနေတာကိုတန်တာနာနုတ္တိယမရှိဘူးလားငါရေရဲ့တဏ္ဍာ ဒကမရိယသဏ္ဍာန်မှာရောမရှိဘူးလားရှိနေတာပဲအကြောင်းတိုက်ဆိုင်လာရင်ပရိယုထာအနေနဲ့စိတ်ထဲထားမဖြစ်ဘူးလားဖြစ်တယ်နော်အဲ့ဒီအနုတ္တယကိလေသာကိုတော့ပညာနဲ့ပဲဘယ်ပညာလဲလဲဆိုတော့မဲ့ပညာနဲ့ပဲဟုတ်ကလားအဲ့တော့ကိလေသာ၃မျိုးနဲ့တိခါ၃ပါးစတတ်ပြီလားလွန်ကျူးဝိတိတ်ကမကိလေသာကိုဘာနဲ့ပယ်မလဲ ထာကြွပရိယုတ်ထံကိလေသာကိုဗာနဲ့ပယ်မလဲအစဉ်ကိန်းအမြဲရှိတဲ့ကိလေသာတတ္တိအနုတ္တိယကိုဗာနဲ့ပယ်မလဲမဲ့ပညာနဲ့ပယ်မိဟုတ်ကဲ့လားအဲ့တော့သီလသိက္ခာသီလအကျင့်ကျင့်တော့သီလပြည့်စုံ စင်ကြယ်သည် သီလပြည့်စုံ စင်ကြယ်ရင်လွန်ကျူးကိလေသာကိုပယ်ပြီးသားဖြစ်သည်တမာရိသိက္ခာတမာရိအကျင့်ကိုကျင့်တော့စိတ်တည်ငြိမ်သည်စိတ်တည်ငြိမ်တော့ထကြကိလေသာကိုပယ်နိုင်သည် ပညာတိတ်ခါဝိပဿနာပညာမဲ့ပညာရစီတဲ့အကျင့်ဝိပဿနာအကျင့်ကိုကျင့်တဲ့အခါကျတော့မဲ့ပညာရသည်အဲ့ဒီမဲ့ပညာနဲ့အနုတ္တယအစဉ်ကိန်းကိလေသာကိုပယ်နိုင်သည်မှသီလကအခြေခံပဲဟုတ်တယ်မဟုတ်လားသီလမှမပြည့်စုံမစင်ကြယ်ရင်တမာတိစိတ်မငြိမ်နိုင်ဘူးတမာတိမှစိတ်မှမငြိမ်ဘူးဆိုလို့ရှိရင်ပညာခေါ်တဲ့ ယုံနံသိတဲ့ပညာလည်းမဖြစ်နိုင်ဘူးအရိယသစ္စာလေးပါးသိတဲ့မဲ့ပညာဖို့ပညာလည်းမဖြစ်နိုင်ဘူးဒါကြောင့်ဘယ်သူကအခြေခံလဲအဲ့ဒါကြောင့်မလို့သီလတော့ဒီမှာဆောင်းပုတ်ကလေးနဲ့အကျယ်လုတ်ပေးထားတယ်သီလဆိုတာဘာလဲဆိုတော့ကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထားခြင်းဘာနဲ့ဘာအပြစ်ကင်းအောင်စောင့်စည်းတာလဲဟုတ်ပြီလားကိုက မလွန်ကျူးမိအောင်နှုတ်ကအပြင်မကင်းတာတွေမပြောမိအောင်စောင့်စည်းထိမ့်သိမ့်ထားတာကိုဗာလဲသီလအဲ့ဒါလို့ကိုယ်နဲ့နှုတ်စောင့်စည်းထိမ့်သိမ့်နိုင်ပြီဆိုလို့ရှိရင်ဒီလူရဲ့ကိုဒီလူရဲ့နှုတ်ကမယဉ်ကျေးပြီဘူးလားကိုချင်းသီလတွေကောင်းသွားပြီသူ့နှုတ်ကထွက်ရင်ယဉ်ကျေးတဲ့စကားပဲထွက်မယ်သူ့ကိုအပြုမှုကလည်းယဉ်ကျေးတဲ့အပြုမှုပဲဖြစ်မယ်ဟုတ်တယ်မဟုတ်လားသို့တော့ သီလဆောင်ထယုံနဲ့ကိုယ်နှုတ်နှုတ်ပဲသူလုံးနဲ့စိတ်ထဲမှာတော့လောဘဒေါသမောဟအငြိအကျေးကင်းမလားအဲ့ဒီစိတ်ထဲမှာလောဘဒေါသမောဟအငြိအကျေးကင်းပြီးစိတ်ပါလုံအောင်ဆိုရင်တော့ဘာဝနာတရားပွားများအထောက်ရမည်ဟုတ်ကဲ့လားလလုံကြုံအောင်ဆောင်စည်းထိန်သိမ်းနိုင်တာဘာကြောင့်လဲဆိုတော့အရှက်အကြောက်ရှိလို့ဟုတ်လားမရှက်မကြောက်ရင်သီလထိန်နိုင်မှာမလား အရှက်အကြောက်ရှိလို့ပဲသီလလုံခြုံတဲ့စိတ်လုံခြုံလို့တဲ့စိတ်ဖြစ်ပေါ်ပြီးလုံခြုံအောင်ထိမ့်သိမ့်ပြီဟုတ်ကဲ့လားအဲ့ဒါလို့ရှက်တာကြောက်တာဘာကြောင့်လဲဆိုတော့မကောင်းတဲ့ဆိုးတဲ့အလုပ်ကိုလုပ်ရင်ဖြင့်ဆိုးကျိုးခံစားရတော့မယ်ကောင်းတဲ့ဖြူစင်တဲ့အလုပ်ကုသိုလ်အလုပ်ကိုလုပ်ရင်ဖြင့်ကောင်းကျိုးခံစားရတော့မယ်လို့ကံကံရဲ့အကျိုးယုံကြည်လို့မဟုတ်လားအဲ့ဒီကံကံရဲ့အကျိုးဆိုတာကိုတော့ မြတ်စွာဘုရားရဲ့တရားတော်မှာဟောကြားမထားဘူးလားအဲ့တော့ကံကံရဲ့အကျိုးယုံကြည်ပြီဆိုရင်တရားတော်ကိုယုံကြည်ရလိမ့်မယ်ဒီလိုမဟုတ်လားတရားကိုယုံကြည်ရင်တရားရှင်ဖြစ်တဲ့ဘုရားကိုမယုံကြည်ရဘူးလားတရားနဲ့ဘုရားယုံကြည်ပြီဆိုရင်အဲ့ဒီတရားအတိုင်းလိုက်နာကျင့်ကြံနှက်ကြတဲ့ဘုရားရှင်ရဲ့တပည့်သံဃာတော်တွေကယုံကြည်ပြီးသားမဖြစ်ဘူးလား အဲဒါကြောင့်ဘုရားတရားတန်ခါယရဏသုံးပါးကိုယုံကြည်မှသာလင်ကံကံရဲ့အကျိုးကိုယုံကြည်တယ်အကြောင်းကြောင့်ချိုးဖြစ်တဲ့သဘောယုံကြည်တယ်အဲဒါလိုယုံကြည်မှပဲကောင်းကံပြုရင် ကောင်းကျိုးရမယ်ဆိုးကံပြုရင်ဆိုးပြရမယ်ဆိုတဲ့ရှက်စိတ်ကြောက်စိတ်ကြောင့်သီလကို လုံခြုံအောင်ဆောင်ထိန်သည်ဒီလိုမဟုတ်လားသီလလုံပြီဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ကျင်တရားပြန်စဉ်းစားလိုက်လို့ရှိရင်ဝမ်းသာစရာ ကြည်လင်ရှင်လန်းစရာမဖြစ်ပေဘူးလား အဲ့ဒီကြည်လင်ရှင်လန်းဝမ်းသာလာတဲ့အခါမှာနှစ်သိမ့်မှုတွေမဖြစ်ပေဘူးလားအဲ့ဒီနှစ်သိမ့်မှုတွေဖြစ်ပြီဆိုရင်ကိုရောစေရောငြိမ့်တဲ့ပတ္တတိကိုစိတ်ငြိမ့်ပြီဆိုလို့ရှိရင် ကိုရောစိတ်ပါချမ်းသာတဲ့ဒုက္ခမဖြစ်ပေဘူးလားကိုစိတ်ချမ်းသာစွာနဲ့တရားရှိမှတ်လိုက်ရင်စိတ်တည်ငြိမ်လွယ်မလားတည်ငြိမ်ခဲ့မလား အဲစိတ်တည်ငြိမ်တဲ့တမာရီတွေရမယ်အဲ့ဒီတမာရီတွေရပြီဆိုလို့ရှိရင်တည်ငြိမ်တဲ့စိတ်ထဲမှာပါတဲ့ဉာဏ်တွေဟာထက်မလာဘူးလားဉာဏ်ထက်လာတဲ့အခါကျတော့အဲ့ဒီဉာဏ်အမြင်တွေနဲ့ယုံနံသဘောမှမသိမမြင်ဘူးလားမဲအရိယသစ္စာ၄ပါးကိုမသိမမြင်မေဘူးလားအဲ့တော့အဲ့ဒီဉာဏ်အမြင်တွေရပြီဆိုလို့ရှိရင်ကိလေသာတွေစင်ကြဲမသွားဘူးလား အဲ့လိုဆိုချမ်းသာဗလားဆင်းရဲဗလားအဲ့ဒါသီလကြောင့်ရနိုင်တဲ့အကျိုးအဆက်ဆက်နဲ့သီလလုံခြုံရင်းရဲ့အကြောင်းဘုန်းကြီးကအရေးကြီးပဲပြောရတယ်ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ပြိဿကနားကြီးမျက်စိကြီးတွေဆိုတော့ဖြည်းဖြည်းပြောเสียမလို့မြန်မြန်ပြောလဲနားလေသဘောပေါက်သည်ဒီလိုမဟုတ်လားသိကြရဲ့လားမဲတဲ့ဟုတ်ပါလားနော်ဝမ်းသာเสียကောင်းရင်ပါလဲ ကာမဘဝနရာဂနှင်းနရာဂဆိုတာကာမရာဂအနုတယဘဝရာဂအနုတယဒီလိုဆိုလိုတယ်နော်ကာမရာဂအနုတယဘဝရာဂအနုတယကာမရာဂအနုတယဆိုတာကာမဘုံမှာနှစ်သက်တတ်မဲ့စရာတွေကိုနှစ်သက်တတ်မဲ့နေတာကာမရာဂအနုတယနှစ်သက်တတ်မဲ့စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုကာမရာဂအနုတယ ဘဝရာဂနုတ္တရာဆိုတာရူမအရူမဗြမဘုံမှနှစ်သက်တတ်မဲ့တဲ့တတ်မဲ့စေတတ်တဲ့အနုတ္တရာတတ္တိကိလေသာတတ္တိနှစ်ခုလုံးလောဘကိုဆိုလိုတဲ့ဟုတ်ကဲ့လားကာမကာမဘုံမှာတာယာနှစ်သက်တတ်မဲ့စေတတ်တဲ့တတ်မဲ့စေတဲ့တတ်မဲ့တတ်တဲ့ကိလေသာလောဘဖြစ်စေတတ်တဲ့မျိုးစေတတ္တိကိုကာမရာဂနုတ္တရာ ရူပပြမဘုံအပြမဘုံအာအရူပပြမဘုံမှာตาယာနှစ်သက်တတ်တဲ့လောဘကိုဖြစ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုဘောရာဂနုတယနောက်တစ်ခုကမာနအနုတယထောင်လွှတ်တက်ကြွတဲ့မာနကိုဖြစ်ပေါ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုမာနာနုတယ အသိမှားအမြင်မှားဒိဋ္ဌိကိုဖြစ်ပေါ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုဒိဋ္ဌိအနုတရာယုံမှတဏှာဖြစ်ပေါ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုဝိသိကိစ္စနုတရာပဋိကဆိုတာဒေါသဒေါသဖြစ်ပေါ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုပဋိကနုတရာမသိမှုအဝိဇ္ဇာကိုဖြစ်ပေါ်စေတတ်တဲ့ကိလေသာတတ္တိမျိုးစေ့ကိုအဝိဇ္ဇာနုတရာအဲ့ဒါ အနုတ္တယ9ပါးကာမဘဝနရာဂနဲ့မာနဒိဋ္ဌိဝိသိပတိကအဝိဇ္ဇာ9ပြာအနုတ္တယဒီနဲ့မဲ့ပယ်စဉ်တဲ့ဒိဋ္ဌိအနုတ္တယအသိအမြင်မှားမှုကိုဖြစ်စေတတ်တဲ့ကိလေသာတတ္တိဒိဋ္ဌိအနုတ္တယယုံမှတန်တရားကိုဖြစ်စေတတ်တဲ့ကိလေသာတတ္တိအနုတ္တယ ကိလေသာတတ္တိကိလေသာမျိုးစေအနုတရားကိုသောတာပတ္တိမဉဏ်နဲ့ပယ်သရသည်သောတာပတ္တိမပညာနဲ့ပယ်သရသည်ယုံရင်ကာမပฏิကပေယသကရာကာမရာဂအနုတယနဲ့ပฏิကအနုတယကိုသိမ်မွေ့တဲ့ကိလေသာအနုတယယုံရင်နဲ့အနုတယလို့နှမျိုးခွဲလိုက်တယ်ယုံရင်ကြမ်းမ်းတဲ့ကာမရာဂအနုတယကိုသကရာဂာမိမညာနဲ့ပယ် ယုံရင်ကြမ်းတဲ့ပဋိက္ခဏုတယကိုသကရာဂာမိမညာနဲ့ပဲဒါပေမဲ့တိမ်မွေ့တဲ့ကာမရာဂအနုတယတိမ်မွေ့တဲ့ပဋိက္ခအနုတယဒါလေးကြံနေသေးတဲ့အဲ့ဒါကိုတော့အနာဂါမိမကအပြည့်သက်ပယ်သက်ပြလိုက်ပြီတဲ့အနာဂံဖြစ်ပြီဆိုလို့ရှိရင်ကာမဘုံမှာတွေ့တာတတ်မြတ်တဲ့လောဘဖြစ်စေတတ်တဲ့အနုတယလုံးဝမရှိတော့ဘူးတတ္တိမရှိတော့ဘူး မရှိတော့တဲ့အတွက်ဘာကိုမှမချစ်ခင်မနစ်တဲ့မတတ်မဲ့တော့ဘူးတဲ့အနာဂါမိမဲ့ပညာရလို့အနာဂံဖြစ်ရဲ့ပဋိဃာအနုတယသိမ်မွေးတဲ့ပဋိဃာအနုတယကိုအနာဂါမိမညာနဲ့ပဲနောက်ဘဝရာဂအနုတယခေါ်တဲ့ရူပအရူပဗြဟ္မဘုံမှာတတ်မဲ့တတ်တဲ့အနုလောဘကို ဖြစ်စေတတ်တဲ့အနုတယအဝိဇ္ဇာခေါ်တဲ့မောဟကို ဖြစ်စေတတ်တဲ့အနုတယတတ္တိ မာနကိုဖြစ်စေတတ်တဲ့အနုတ္တယတ္တိဤသုံးပါးကိုတော့အရဟံယဟနာကပယ်သည်။ဒါကြောင့်ဘဝရာကအဝိဇ္ဇာနဲ့မာနနုတ္တယဤသုံးပါးပယ်ရအရဟအနုတ္တယကုံစင်ပယ်ပြီးလင်ပြေးဝင်နေဗုဒ္ဓအနုတ္တယခေါ်တဲ့ကိလေသာမျိုးစကိလေသာတတ္တိမပယ်တတ်ပြီပြီဆိုလို့ရှိရင်ဘယ်လို အကြောင်းနဲ့တွေ့တွေ့ကိလေသာထဖြစ်ပါအောင်မလားမဖြစ်ဘူးဆိုလို့ရှိရင်တော့နိဗ္ဗာန်မဝင်နိုင်ဘူးလား ဝင်နိုင်သည်ဒါကြောင့်အနုတ္တယပယ်တတ်နိုင်အောင်ကြိုးစားဖို့သမထဝိပဿနာကိုအားထုတ်ဖို့လိုသည်ဒီလိုမပယ်နိုင်မှုမလိုဘူးလားအဲ့ဒါတွေများအသေးစိတ်ပယ်ပုံနဲ့တကွပြောရရင်သိမကောင်းဘူးလားကောင်းတော့ကောင်းမှရဲ့အဲ့ဒါလိုအသေးစိတ်ပြောလို့ပယ်ခြင်းစိတ်ဖြစ်တဲ့အတွက်ဝိပဿနာတွေသိအားထုတ်လို့အိမ်ကထွက်ပြေးရင်ဘယ်နဲ့လောက်ပါမလဲဟမ် အဲ့လိုဆိုရင်ဘုန်းကြီးအပြစ်တင်မခံရဘူးလားဒါကြောင့်အပြစ်တင်ခံရမှကြောက်လို့အချင်းချုပ် outline ပဲပြောလိုက်တယ်နော်ဒီတော့အဲ့ဒါလို့ဒီအနုတ္တရတွေပယ်နိုင်အောင်အာထုတ်ဖို့ဆိုတာဘယ်အခါအာထုတ်မလဲဒီနေ့အာထုတ်မလားနှစ်ပြန်အာထုတ်မလားအသက်80 80ရှိမှပဲအာထုတ်မလားဟမ်ဘယ်ချိန်တော့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 ဘာတရားသိမလဲမသိဘူးအဲ့ဒီအခါကျတော့မှဩငယ်တုံးညံထက်တုံးသွက်တုံးလက်တုံးခန္ဓာကိုယ်အကောင်တော့အာမထုတ်မဲ့မိခဲ့တာမှားလိုက်လေခြင်းနောင်တမရဘူးလားအဲ့ဒါလို့နောင်ခါကြမှနောင်တမရကြစီနဲ့တဲ့နောင်တတကြီးသမကြီးလည်း နီးမယသမီးသားနှင့်လင်သားအိမ်ယာအဖျားပြာကိုငဲ့ကာဖိနေ အချိန်၍ကဘာဖြစ်တော့ဟိုလူကြီးကလာလိမ့်မည်တဲ့နော်ဘယ်သူလဲဟမ်ဒကာကြီးလာလိမ့်မယ်နော်အဲ့တော့ဒကာကြီးမလာခင်ကိုကအသင့်ပြင်ဆင်ထားရမယ်ဓမ္မအနုတ္တိယပြနိုင်မယ်နော်ဒီဆောင်ဘုတ်ကအဲ့ဒါတိုက်တွန်းတဲ့ဆောင်ဘုတ်ပဲ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 ဝိသာကောင်ဒုက္ခဘောင်မှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းပြီလောရုပ်ဖြစ်တိုင်းအမှန်ညာခေါ်တဲ့သမာဓိဋ္ဌိဝိပဿနာဉာဏ်နဲ့သိအောင်ကြိုးစားပါဝိရိဏတံရှုမြိုက်တံဖြင့်ကာယိကဝိရိယကိုဝိရိယစေတသိက်ကဝိရိယစိတ်ဝိရိယ စိတ်ဝိရိယဆိုတာဇွဲကာဝိရိကယကိုဝိရိယဆိုတာမလျှော့ရန်အထုတ်တာဝိရိဏတံရှုမြိုက်တံဖြင့်ဆရံကိလေကိလေသာ10ပါးကိုလောင်ကျွမ်းသွားအောင်ကြိုးစားအထုတ်ပါမိတုံနဲ့ရှုပါဆိုတာဝိရိယမိတုံနဲ့ရှုပါဆရံကိလေလောင်ကျွမ်းကြအောင်မသေးမနာမအိုးပါခင်တတုတ်နှင်လျက်မအိုးခင်တတုတ်နှင်လို့ပြောတာအိုမတတုတ်နှင်လို့ရအောင်မလား မသေးမနာမအိုးပါခင်တက်တုံနှင်လျက်စောလင်မြန်စွာရှုမြိုက်ပါလော့နောက်ခါကာလချိန်လွန်ရဟု နောင်တတကြီးသမကြီးလင်ဇနီးမယာသမိသားနှင့်လင်သားအိမ်ရာအဖျားပြားကိုဟိုငဲ့ဒီငဲ့ငဲ့နေမယ်ဆိုလို့ရှိရင်တော့ကိုယ်အတွက်တရားကမဥခင်ဘယ်သူကဥမလဲသင်မင်းကဥမယ် ။အိုဘေးနှိမ့်ဆက်လမဥခင်နာဘေးနှိမ့်ဆက်လမဥခင်သေဘေးနှိမ့်ဆက်လမဥခင်တရားကဥမှတော်မီထင်မှန်သလား။ဒီတော့အကျမ်းမြင်အားဖြင့်တော့သဘောပေါက်သွားပြီတဲ့အနုစိတ်သဘောပေါက်ခြင်းတော့လက်တွေ့အားထုတ်ကြည့်ဟုတ်ကဲ့လားလက်တွေ့အားထုတ်ကြည့် လွန်ကျူးကိလေသာကိုဝိတိတ်ကမကိလေသာကို သီလနဲ့သီလတိတ်ခါသီလအကျင့်နဲ့ပယ်သရမယ်။ထကြွပရိယုဌာဏကိလေသာကိုတမာရိတိတ်ခါတမာရိနဲ့တမာရိအကျင့်နဲ့ပယ်သရမယ်။အစဉ်ကိန်းအမြဲရှိအနုတ္တိယကိလေသာကိုပညာတိတ်ခါပညာအကျင့်ဖြစ်တဲ့ဝိပဿနာနဲ့ပယ်သရဝိပဿနာပညာမဲ့ပညာနဲ့ပယ်သရမယ်။ အဲ့ဒါလိုနားလေသဘောပေါက်ပြီးတော့မိမိတို့တဏ္ဍမှာဖြစ်တဲ့အသိမွေဆုံးအနုတ္တိယတတ္တိကစပြီးတော့ကိလေသာကိုပယ်နိုင်အောင်ဝိပဿနာတရားကိုကျင့်ကြံပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိမြင်တဲ့ ဝိပဿနာပညာတွေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့မဲ့ပညာဖိုလ်ပညာနဲ့အနုတ္တရာကုံစင်အောင်ပယ်သနိုင်တဲ့သူတော်စင်များဖြစ်ကြပါစေ။ကိုင်းလိုက်ဆိုဆုတောင်းရမယ်ယနေ့ယခုတပည့်တော်တို့ပြုစုရသော ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားနာရသောဓမ္မတဝနာကုသိုလ်ဝေယဝိဆဆောင်ရသောဝေယဝိဆကုသိုလ်ဤကုသိုလ်စုစုကြောင့် တပည့်တော်တို့သည်ပညာရှိတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးသည်ပေါင်းသင်းဆက်ဆံရ၍ပညာရှိတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂမှတ်သားရသဖြင့် ပညာရှိသူတော်ကောင်းတို့ကျင့်ကြနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်မဂ္ဂင်ရှိတံသတိပဋ္ဌာန်ကျင့်တို့ကိုကျင့်ကြံပွားများကျိုးစားအားထုတ်နိုင်ကြသဖြင့် ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုအပ်ပါလိုကုန်၏အရှင်ဘုရားဤကောင်းမှုအစုစုဤအဖို့ဘာကကိုမိဘဘိုးဘွားဆရာသမားတို့မှစ၍ အလုံးစုံသောသတ္တဝါတို့အားအမျှပေးဝေပါကုန်၏အမျှရကြ၍ချမ်းသာကြပါစေအမျှ ဆုတောင်းမေတ္တာလေးပို့လိုက်ကြအောင်ဆိုတို့တို့တုတ်တုတ်လိုက်ဆိုပါသူတော်စိတ်မြတ်သူတော်စိတ်မြတ်ဓာတ်မဟုတ်ဘူးနော်သူတော်စိတ်မြတ်နော်သူတော်စိတ်မြတ်အငိမ့်ဓာတ်အငိမ့်ဓာတ်လွမ်းပကဘာတီးပါစေသူတော်စိတ်မြတ်သူတော်စိတ်မြတ်အငိမ့်ဓာတ် လွမ်းဘဂဝါတည်ပါစေသို့မေတ္တာစိတ်မြတ်မေတ္တာစိတ်မြတ် စိတ်ဓာတ်မဟုတ်ဘူးเนาะစိတ်ဓာတ်ဆိုရင်လုံးဝမှားသည်မေတ္တာစိတ်မြတ်မေတ္တာစိတ်မြတ်အငြိမ့်ဓာတ်အငြိမ့်ဓာတ်အေးဓာတ်အေးဓာတ်လွမ်းပကဘာလွမ်းပကဘာခြုံပါစေလွမ်းပကဘာခြုံပါစေမေတ္တာစိတ်မြတ်မေတ္တာစိတ်မြတ်အေးဓာတ် လွန်ပသဝါချုံပါစေသို့တတဝါမန္တမြတ် ဘေးမခဘေးမခအေးမြချမ်းသာရှိပါစေဘေးမခ တ္တဝါမှန်သည်၍တရားတွေချမ်းမြေ့သာယာရှိပါစေချမ်းမြေ့သာယာရှိပါစေသို့